ဗျာဒိကျမ်းအခန်းကြီး78အငယ်1မှ3ထိုနောက်မှ ကောင်းကင်တမန်တပါးသည် ကြီးစွာသောတကူးနှင့်ပြည့်စုံ၍ကောင်းကင်ကဆင်းသက်သည်ကိုငာမြင်၏သူ၏ယုံကြည်အားဖြင့်မြေကြီးထွန်းလင်းလျက်ရှိ၏သူသည်ကျဲသောတန်နှင့်ကြွေးကြော်၍ဘာဘူးလုံမြို့ကြီးပြိုလဲပြီပြိုလဲပြီနတ်ဆိုးနေရာဖြစ်လေပြီညဉ့်ညူးသောဝိညာဉ်မျိုး၏တွင်ဖြစ်လေပြီ ညဉ့်ညူး၍ဆက်ဆုပ်ဖွယ်သောငှက်မျိုးဤမိခိုရာဖြစ်လေပြီအကြောင်းမူကားလူမျိုးအပေါင်းတို့သည်သူဤမတရားသောမေထုံဤအစိတ်အတောက်ဒီဟုသော စပည့်ရေကိုတောက်ကြပြီလောကီရှင်မြန်တို့သည် မတရားသောမေထုံကို သူနှင့်ပြုကြပြီလောကီကုံတယ်တို့သည် သူဤကာမဂုဏ်စည်းစိမ်ကြွယ်ဝခြင်းအပြင်ဥစ္စာရတတ်ကြပြီဟု ပြောဆို၏ အငယ်လေးမှရှစ်အခြားသောကောင်းကင်တန်ကငါဤလူမျိုးတို့သူဤအပြစ်တို့ကိုဆက်ဆံခြင်းနှင့်၎င်းသူဤဘေးဒဏ်များကို ခံခြင်းနှင့်၎င်းကင်းလွတ်အံ့သောငါသူဤအထဲကထွက်ကြလော့သူဤအပြစ်တို့သည် ကောင်းကင်ဘုံတိုင်အောင်မှီကြသည်ဖြစ်၍သူဤမတရားသော အမှုတို့ကိုဘုရားသခင်တရိယာတော်မူပြီး သူသည်အကျိုးအပြစ်ကိုဆက်ပေးသည်နည်းတူသူ၌ဆက်ပေးကြလော့သူ၏အကျင့်တိုင်းနဆထ၍စီရင်ကြလော့သူလောင်းသောဖလား၌သူအဖို့နဆတိုး၍လောင်းကြလော့သူသည်ကိုကိုချီးမြှောက်၍ကာမဂုဏ်၌ပျော်မွေ့သည့်အတိုင်းသူ၌ပြင်းစွာသောဆုံးမခြင်းစိတ်မသာညှိတွားခြင်းကိုဖြစ်စေကြလော့ငါကမိဖုရားဖြစ်၏မုတ်ဆိုးမမဟုတ်စိတ်မသာညှိတွားခြင်းကိုမတိရဟု သူသည်အောက်မေ့တတ်၏။ထိုကြောင့်၊သူခံရသောသေခြင်းဘေး၊စိတ်မသာညည်းတွားခြင်းဘေး၊မွတ်သိပ်ခြင်းဘေးဒဏ်များတို့နှင့်တနေ့ခြင်းတွင်တွေ့၍၊မီးဖြင့်လည်းကျွမ်းလောင်ခြင်းကိုခံရလိမ့်မည်။သူ့ကိုစီရင်တော်မူသောထာဝရအရှင်ဘုရားသခင်သည်ခွန်အားဗလကြီးတော်မူ၏။မတရားသောမေထုန်ကို သူနှင့်ပြု၍ ကာမဂုဏ်၌ပျော်မွေ့သော လောကီရှင်ဘီရင်တို့သည် သူကျွမ်းလောင်ရာမိโกကိုမြင်သောအခါသူခံရသောညှင်းဆဲခြင်းဝေဒနာကိုကြောက်၍အဝေးကရက်လျက်ဖြစ်ရလေခြင်းဖြစ်ရလေခြင်းဘာဘူးလိုမြို့ကြီးမြို့စွမ်းတင်းဒီတနာယီချင်းတွင် အပြစ်စီရင်ခြင်းတို့ ရောက်ပါပြီတကားဟု၍သူကြောင့်ငိုကြွေးမိတမ်းကြလိမ့်မည်လောကီကုံတယ်တို့သည်ထိုသူငိုကြွေး စိတ်မသာညည်းတွားကြလိမ့်မည်အကြောင်းမူကားသူတို့ကုံတွယ်ဥစ္စာတည်းဟုသောရွှေငွေကြောက်ကောင်း ပလဲပိတ်ချောဂဒီပါဖဲပစိုးနီအမျိုးမျိုးသောတွန်တက်တာအမျိုးမျိုးသောဆင်းဆွဲတစားအမျိုးမျိုးသောတစ်ကောင်းတစားခြေဝတစားတန်တစားကြောက်ဖြူတစားတစ်ကြပူအမေမုံနန္ဒာပေါင်းစီမွေးလောဘံစပြည့် စီမုံညက်ဂျုံဆန်နွားတိုးမြင်းယထာအစေခံကျွန်းလူဝိညာဉ်တို့ကိုအဘယ်သူမျှနောက်တဖန်မဝေရတင်းဒီအလွန်တက်မဲ့သောတစ်တီးမျိုးလဲပျောက်ကုန်ပြီဆူဖြိုးသောအရာတင့်တယ်သောအရာ ရှိသည်မျှတို့လည်းပျောက်ကုန်ပြီနောက်တဖန်မတွေ့ရသူကိုအမိပြု၍ထိုအရာများကိုရောင်းဝယ်သည်ဖြင့်ငွေတတ်သော ကုန်တယ်တို့သည်သူခံရသောညှဉ်းဆဲခြင်းဝေဒနာကိုကြောက်၍အဝေးကရပ်လျက်ဖြစ်ရလေခြင်း ဖြစ်ရလေခြင်းပိတ်ချောအဝတ်နီအဝတ်မောင်းကိုဝတ်၍ရွှေတစားကြောက်မြတ်တစားပလဲတစားကိုဆင်သောမြို့ကြီးဤမြတ်လောက်ကြီးစွာသောစီစဉ်သည်တဏှာကြီးချင်းတွင်ပျက်စီးပါပြီတကားဟုငိုကြွေး၍စိတ်မသာညည်းတွားကြလိမ့်မည်ခတ်သိမ်းသောတင်မောတကြီးအရရတို့ လွင့်ကူးတတ်သောသူအပေါင်းတို့နှင့်သင်မောသားပင်လေကုန်တယ်ရှိသမျှတို့သည်အဝေးကရပ်၍သူကျွမ်းလောင်ရာမိကိုကိုမြင်လျင် ထိုမြို့နှင့်အဘယ်မြို့တူသည်ဟု၍၎င်းဖြစ်ရလေခြင်းဖြစ်ရလေခြင်းပင်လေကူးသောသင်မောကိုပိုင်သောသူအပေါင်းတို့အားကိုစည်းစိမ်ကိုပေး၍ငွေတက်စေသောမြို့ကြီးတနာယီချင်းတွင်ပျက်စီးပါပြီတကားဟု၍၎င်းအော်ဟစ်လျက် မြေမှုန့်ကိုမိမိခေါင်းပေါ်မှာပြစ်တင်လျက်ငိုကြွေး၍စိတ်မသာညည်းတွားကြလိမ့်မည်။ကောင်းကင်မှဆ၍တန်ရှင်းသောတမန်တော်ပရောဖက်တို့သူကိုကြည့်ရှု၍ဝမ်းမြောက်ကြလော့။ဘုရားသခင်သည်တင်တို့ပြ၌နေ၍သူကိုတရားစီရင်တော်မူပြီးဟုပြောဆိုသည်ကိုငါကြား၏။အငယ်27မှ24ခွန်အားကြီးသော ကောင်းကင်တမန် တပါးသည်ကြီးစွာသောကျိတ်ဆုံကြောက်ကဲ့သို့သောကြောက်ကိုချီယူ၍ပင်လေတဲသို့ ချပစ်ပြီးလင် ထိုနည်းတူဘာဘူးလုံမြို့ကြီးကို ပြင်းထန်စွာချပစ်၍နောက်တဖန်မပေါ်မရှိရစောင်းသမားအငိမ့်သမားပလွေသမားတဘိုးသမားများတီးမှုတ်သောအတန်လဲတင့်အထဲ၌နောက်တဖန်မမီရအမျိုးမျိုးသော လက်တက်သမားတို့တွင်တယောက်မျှတင့်အထဲ၌နောက်တဖန် မပေါ်မရှိရကျိတ်ဆုံတန်လဲတင့်အထဲ၌နောက်တဖန်မမီရစီမီအလင်းလဲတင့်အထဲ၌နောက်တဖန်မထွန်းမလင်းရမင်္ဂလာဆောင်သူတို့သားသူတို့သမီးအတန်ကိုလဲတင့်အထဲ၌နောက်တဖန်မကြားရအကြောင်းမူကားလောကီမူမတ်တို့သည်တင်ဤကုံတယ်ဖြစ်ကြပြီလူအမျိုးမျိုးတို့သည်တင်ဤပြုစားခြင်းပရိယအားဖြင့်လှည့်ပြားခြင်းကိုခံရကြပြီဟု ကောင်းကင်တမန် ပြောဆို၏။ပရောဖက်တို့၏အသွေး၊သန့်ရှင်းသူတို့၏အသွေး၊မြေကြီးပေါ်မှာကွပ်မျက်သောသူအပေါင်းတို့၏အသွေးကိုထိုမြို့၌တွေ့၏